ဒီနေ့ဘုန်းကြီးတို့2021ခုနှစ်မတ်လ29ရက်စနေနေ့ဆမ်ရန်စကိုဘေးရီယာမှာရှိတဲ့ထီရောရာဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း119ပြိဿသမုပ္ပတရားတော်ပြိဿသမုပ္ပနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့အရင်ဘက်ကဥပါဒာနေအကြောင်းပြောခဲ့တယ်ဥပါဒာ၄မျိုး ဥပါဒံ၄မျိုးထဲမှာကောင်းဥပါဒံအာယုံ၅ပါးလေးကိုဆွဲလန်းတယ်ဆွဲလန်းနှစ်သက်တော့ပြီးတော့ဉာဏ်နဲ့ဒိဋ္ဌုပါဒံတို့သီလပရိပါဏအတ္တဝါရုပါဒံဒါတွေကတော့အယူဝါဒနဲ့ပတ်သက်ပြီးဆွဲလန်းတာပါမနေ့ကဘုန်းကြီးတို့သီလပရိပါဒံ သီလနဲ့ပတ်သက်ပြီးတော့တချို့ကအရင်ခစ်တွေတော့ငါပေါ့ဗျာနွားလိုကျင်ရမယ်ခွေးလိုကျင်ရရင်ဒါကိလေသာတွေကုန်ပြီးတော့ဆင်းရဲဒုက္ခတွေကလွတ်မြောက်သွားမယ်လို့ယူဆနေကြအဲ့ဒါတွေကတော့ဟိုတိတာထင်ရှားတယ်ဒါကမတိတာမထင်ရှားတာပါလေဆိုတော့ဝိသုရိမဖွင့်တာလေးနဲ့အခြေခံမနေ့ကဥရကတုတ်တော်ပြောခဲ့ပါလောကီ တီလာပေါ့ဗျာဘုန်းကြီးတို့မက်ဖို့မရသေးခင်တီလာတွေဟာ၅ပါးတီလာစောင့်တည်စောင့်တည်၈ပါး၉ပါး၁၀ပါးဘုန်းကြီးတို့ရဟန်းတီလာတွေပဲဖြစ်ဖြစ်ဒါတွေကတော့လောကီတီလာပဲမက်မရသေးခင်ကတော့ဒီတီလာတွေကကျိုးပြတ်နိုင်တယ်ဒါကြောင့်လောကီတီလာပေါ့မက်ဖို့ရသွားရင်တော့သူမြဲသွားတယ်သူဆိုလည်း၅ပါးတီလာမြဲတာပဲရဟန်းဆိုရဟန်းတီလာမြဲတာပဲ ဒီတော့လောကီသီလလောက်တွေကျေနပ်နေရင်တချို့ဘုန်းကြီးတို့နိုင်ငံမှာလည်းရှိတယ်ချို့ဆရာတော်တွေဒီလောကီသီလလောက်တွေကျေနပ်ရဟန်းသီလလောက်တွေကျေနပ်ပြီးတော့တရားအထုတ်တာမဟုတ်ဘူးကျန်တဲ့ပုဂ္ဂိုလ်တွေနဲ့ဟိုတာယနာကြီးတွေမဆက်ဆံနိုင်တာလို့ကျန်တဲ့ပုဂ္ဂိုလ်နဲ့အတူမနေနိုင်တာဒါမျိုးတွေဖြစ်နေအဲ့ဒါတိတ်ကောင်းနော်တကယ်တမ်းညာသီလဆိုတာကတရားအထုတ်ဖို့အခြေခံပဲပြီးတော့တရားဆက်အထုတ်အောင်ဒါလေးအခြေခံ ဟောငါရသီလပြည့်စုံတယ်ဒီလိုနဲ့ဖြစ်နေတယ်ဒါလည်းသီလပြုပါဒာနဲ့မှာပါတယ်ဆိုပြီးဝိသုရိမဖွင့်ပြတာတော်တော်ကောင်းတယ်ဒါလေးပြောချင်လို့ဘုန်းကြီးထပ်ပြောတယ်လောကီသီလတက်တက်လေးမညာဖုန်ညာမရသေးနဲ့သီလလေးနဲ့တချို့ကမာနတွေကြီးခြားပုဂ္ဂိုလ်နဲ့မခေါ်နဲ့မပြောနိုင်ဟောဒကာဓမ္မတွေကလည်းအဲ့ဒါဆွဲပြငါတို့ခိုင်းကငါတို့ကြီးညိုတဲ့ခိုင်းတန်ခါမှသီလလုံးနဲ့ဒီလိုတွေသွားဆွဲတာမဟုတ်ဘူးเนาะဒီလောက်လုံးနေနေ ဂျင်းတဲ့နေရာမှာမဟုတ်ဘုရားဆုံးမလို့ရင်ကဒီတဲ့တဆင့်တက်ပြီးတော့သီလသမာဓိပညာဆက်ကျင်အောင်မှာအဲ့ဒီသီလလောက်နဲ့သာယာနေတော့သီလလောက်နဲ့ကိုယ့်အကိုထင်ကြီးနေတာသီလပြုပရာပါရမယ်အဲ့ဒါလောက်တင်လားဆိုတော့ဆက်မိတ်နေဝိတ္တုရိမကဇန်တရားတွေဇန်တရားတွေလောကီဇန်တွေပဲ။ဟိုမညာဖွညာရမှာလောကုတ္တဇန်ဖြစ်တယ် လောကီဇာနေရပြီးတော့တချို့ဒါနဲ့ကျေနပ်နေတာပေါ့ဗျာဝိပဿနာပြောင်းပြီးမရှိဘူးမညံဖွညာရအောင်မရှိဘူးမရှိတဲ့အခါကျသူတို့ကလည်းဘလို့ဖြစ်လဲဆိုဘုန်းကြီးတို့တရားထုတ်တယ်ဆိုတာကကိလေသာတွေကောင်းအောင်တခါလေးလေးဘုန်းကြီးတို့ကမ္မထာဇာတွေပဲဖြစ်ဖြစ်စာပေမှာဖြစ်တွေးလိုက်မယ်ဇံပိုင်းကြရင်တော့ဒီမကောင်းတဲ့စိတ်တွေကိုနိဝရဏခေါ်တော့ပေါ့နော်ခြေပုံရ ဝိပဿနာတွေရှုမှတ်တဲ့ခါကျဒီမကောင်းတဲ့စိတ်ကိုကိလေသာလို့ခေါ်တယ်ခန္ဓာလေးကြလည်းဝိပဿနာရှုမှတ်တဲ့ပုံကိုယ်တွေလည်းဒီမကောင်းတဲ့စိတ်တွေနိဝရဏလို့ခေါ်ပါတယ်ဇံရတဲ့ပုံကိုယ်တွေကလည်းဒီနိဝရဏကင်းမှရတာနိဝရဏမကင်းဘူးဆိုရင်တော့သူ့ရဲ့တဏ္ဍာမှာဇံမရဘူးဗျာအဲ့ဒါကြောင့်ဒီခါလေးလေးဇံရတဲ့ပုံကိုယ်တွေသူတို့တဏ္ဍာမှာဒီမကောင်းတဲ့စိတ်တွေကကင်းငြိမ့်နေတဲ့ခါကျဒါဟုတ်အထင်ကြီးတဲ့သဘောရှိတယ် ဥရကတုတ်ကအဲ့ဒါပဲလိုရင်းပြောရရင်ဥရကတုတ်မြတ်စွာဘုရားလောင်းတော့ထွက်တဲ့ချိန်မှာဥရကရသေးပြီးသွားပြီးတော့ဇန်နဲ့ပတ်သက်ပြီးနီးခံနေတယ်နောက်တော့ဇန်နေရာလည်းကိလေသာကုံကြောင်းငြိမ်းကြောင်းအကျင့်မဟုတ်တဲ့အတွက်ဘုရားလောင်းပြစ်ပယ်လိုက်တယ်ဒါပေမဲ့လို့အဲဥရကရသေးကတော့သူကလည်းထူးကြီးအောင်မဟုတ်ပါဘူးဥရကရသေးကအဲ့ချိန်မှာ အရူပသမပက၄ပါးရှိတာဟုတ်အာဂိစညာနာဆံရတယ်သူ့ဆရာကြီးကတော့နေသွားပြီသူ့ဆရာကြီးယာမပြောသွားတယ်အဲ့ဒီထက်ကဇန်တစ်မျိုးရှိသေးဒါနေဝတင်ညာနာတင်ညာနာဆံဘလို့ဘလို့ရှုရမယ်လို့တော့ပြောသွားဒါပေမဲ့ဥရကရတေယမရှိဘူးမြတ်စွာဘုရားလာလောင်ရောက်လာတဲ့ချိန်မှာရူပဇာနေယဟိုဒီအာရရရတေဒီမှာလည်းနိခံနေဒီမှာအဲ့ဒီကနေတဆင့်ဒီအာဂိစညာနာဆံဒီအောင်ဘုရားလောကရပြီးသားပဲ ဒီလာမေးတော့နေဝသညာနာသညာနာဆံဥဒကရတေက तू မရဘူး तू ဆရာရတော့ဒီလိုပြောခဲ့ဘူးတာပဲမင်းကြင့်ကြည်ပါလားဆိုဘုရားလုံးကြင့်ကြည်တော့ရတယ်ရတဲ့အခါကျဒါကိရိတာတွေလုံးဝကုန်တာမဟုတ်တော့လက်မခံဒါပေမဲ့ဥဒကရတေကနော်မဲဟောခေါရမဘုရားဂုရမလာဒိဋ္ဌတာဘောနော် तू တော့ရအောင်ကျင့်တယ်ငါလည်းရအောင်ကျင့်မယ်ရတယ်ရသွားတဲ့ခါကျ तू ဒီနေဝတ္တညာနာတညာနာဇံနဲ့ပဲ तू ဟာ तू ကိလေသာကုန်ပြီသူအဲ့လိုတွေပြောတာတပ္ပစီဝိစင်းရဲ့အလုံးစုံကိုအောင်ပြီးပြီသူအဲ့လိုပြောတယ်သူကဒီဇံရတဲ့သူတဏ္ဍမှာခုနကနိဝရဏတွေမဖြစ်ဘူးပေါ့ဗျာနိဝရဏတွေမဖြစ်တဲ့ခေတ်ကသူကသူ့အတူထင်ကြီးတာပါထင်ကြီးပြီးတော့ဒါကြောင့်တပ္ပစီငါဝိုးစင်းရဲ့အကုန်လုံးကိုအောင်ပြီးပြီဝိုးစင်းရဲ့မရှိတော့ဘူးလို့ဒီလိုပြောတာ အဲသူမှမဟုတ်လောကီဇံရတဲ့ပုဂ္ဂိုလ်ဒီလိုဆွဲလာနိုင်တာပဲအဲ့ဒီလိုဆွဲလာတာကိုသီလပရိပါဒံလို့ခေါ်တယ်ဒါလေးပြောချင်တော့နော်အဲ့ဒါတွေကဒီကမ္မဘဝခေါ်တယ်နော်နေဝတညာနာတညာနာဇံတွေရောက်အထုတ်လိုက်တယ်ဇံတွေရောက်နေဝတညာနဲ့ယန္နာပဲဖြစ်သေးတော့ဒါနေဝတညာနာတညာနာကုသိုလ်ကံပဲဒီကုသိုလ်ကံကြောင့်မို့သေသွားရင်ဒီကံနေပြုရတဲ့တည်းသေသွားနေဝတညာနာတညာနာပုံမှာသွားဖြစ်တယ် နော်ကာမပစ္စယဘဝပစ္စယဇာတိဒီကုသကံนี่ပြုလုပ်ခဲ့တဲ့အတွက်နောက်ထပ်နိဝတညာနာတညာပုံကိုသွားဖြစ်တာဒါဘဝပစ္စယဇာတိခေါ်တယ်အာလာရယတိကြတော့အဲ့ဒီအောက်ကအာကိစညာနာဆံဒါလည်းကုသကံပဲအဲဒီကုသကံနဲ့တည်သွားတဲ့ခါကျတော့ကာမပစ္စဘဝပစ္စယဇာတိအာကိစညာနာ ကုသကံကြောင့်မို့ကာမဘဝကြောင့်မို့ဇာတိ အာဂိစဉာနာဘုံမှာသွားဖြစ်တယ်သူတို့ဘယ်ဘဝရောက်ရောက်လေနေဝပညာနာပညာနာဘုံရောက်တာတက်တန်းပြင်းသေးရတာပဲအာဂိစဉာနာဘုံရောက်လည်းသေးရပါပဲသူကတော့ဘုံနေထဲမှာတော့နေဝပညာနာပညာနာဘုံကအထက်ဆုံးအမြင့်ဆုံးဘုံဖြစ်တဲ့အတွက်အထက်ဘဝတော့ခေါ်တယ်အောက်ဆုံးဘုံကတော့အဝီစီပေါ့အောက်အဝီစီဆိုဒါတွေကို သူတို့ကတော့တကယ်လွတ်မြောက်ပြီလို့ထင်တာမလွတ်မြောက်သေးဘူးနော်အဲ့ဒီဘုံဘွားတက်တန်းပြီကသူတို့သေကြမှာသေပြီတကဘွားတွေပြန်လဲကြပြန်လဲပြန်ဖြစ်ကြပြန်သူတို့တော့မမြင်နဲ့ပကပြမှာပေါ့နော်သူပြမကြီးချုပ်ခံမှာဘုရားကဗာမိတ်လဲဆိုတော့ဒီဘဝသုံးပါးမှာဖြစ်တဲ့မွေးတာအိုတာတို့တေတာတို့ဒီကြောက်ဖွယ်ဘေးတွေမြင်လို့ဒီဘဝရဲ့ကင်းရာ နိဗ္ဗာန်ကိုရှာမိတဲ့ပုဂ္ဂိုလ်တို့ရဲ့ဘဝလားဖြစ်ရခြင်းကိုလည်းကောင်းဖြစ်ရခြင်းကိုမြင်သောကြောင့်တစုံတကောဘဝကငါမချီးမွမ်းဘူးဘဝကိုတန်နေတဲ့တဏှာကိုလည်းဆောက်ကင်ပထားပဲဆုံးလို့ပြီးပြီဘဂဗျမယုတရားဟောတဲ့ခါကျတော့ဒီတရားဟောတာပဲဆိုလိုတာတော့ဘယ်ဘဝတွေပဲရောက်ရောက်မွေးဥနာတရားရှိနေဦးမှာဒီဘဝတွေကင်းတဲ့နိဗ္ဗာန်ရမှာပဲဒီတဏှာလွတ်မြောက်ပါတယ် လွတ်မြောက်သွားဒီဘက်တွေဆုတ်ကင်တာတော့ပြေကိုလွတ်ချပြလိုက်တာပေါ့အခုခုနကအာလာရယတိတို့ဥဒကယတိတို့ကဘာဖြစ်လဲသူတို့သူတို့သူတို့ဘာနဲ့သူတို့ဘဝကကင်းသွားပြီလွတ်မြောက်သွားပြီလို့ထင်ပြီးတော့ဒီအမြင့်ဆုံးဇံတွေရအောင်လုပ်ခဲ့ကြရအောင်လို့ရင်ဘာဖြစ်လဲဆိုတော့အဲ့ဒီဘုံတွေရောက်သွားတော့တေရကံနိဝတညာနာတညာနာဘုံပြီးတဲ့အခါကျတော့အာကိစဉ္ညာနာဘုံဒါတွေရောက်သွားရောက်ပြီးတော့တေကြအောင်ပါလေ သေတဲ့ခါကျတော့ဒီကဘွားတွေလည်းပြန်လဲကြပြန်ဆိုလိုတာအမြဲချမ်းသာဖို့ဘဝတွေကလွတ်မြောက်ဖို့ထင်ပြီးတော့ကျင့်သုံးနေကြဒီဇံတွေဒီဇံရှင်ဝါကြောင့်အဲ့ဒီဘုံတွေရောက်အဲ့ဒီဘုံဘွားရောက်တဲ့တခါကျပြန်သေးရပြန်သေးပြတခါဘဝတွေထပ်လဲနေကြတယ်ပေါ့ဗျာကိုကဘဝလွတ်မြောက်ရာကိုရှာရင်ကျင့်ရင်လည်းဘလို့ဖြစ်နေလဲဘဝထဲမှာပြန်လဲတဲ့ပုံကုမျိုးဘဝထဲမှာပြန်ဖြစ်တဲ့ပုံကုမျိုးဆိုတာ ဘယ်သူတွေလဲလို့မေးခုနကဇံရတဲ့အမြင့်ဆုံးဇံရတဲ့ဥရကယသိတို့နော်အဲ့ဒီအမြင့်ဆုံးဇံရောက်ကအကိစဉ္ညာနာဇံရတဲ့အာလာရယသိတို့ပုံကုမျိုးတွေဆိုလိုတယ်ဒါကြောင့်ဘုန်းကြီးတို့ကတရားအထုတ်တဲ့ကဇံလန်းစဉ်လည်းကျင့်ရမယ်ကျင့်နိုင်လို့ရှိရင်အဲ့ဒါလောက်တဲ့လမ်းဆုံးမနေပါနဲ့အဲ့ဒါလောက်တဲ့ကျင့်နှံ့မနေပါနဲ့အဲ့ဒါလောက်နဲ့ကျင့်နှံ့နေသီလပရပရမတ္တဥပါဒံချောင်းဖို့ ဥပါဒနာဖြစ်စရာဘောဘောဟာတွေဖြစ်အောင်မယ်ဒါလေးမှတ်ထားအဲ့ဒါပြောချင်တော့မယ်ဒီနေ့ပြောရင်ပြီးတော့မှဒါကတော့သီလပရုပါဒံကိုဆွဲပြုပြီးတော့ဘောဟာတွေဖြစ်နောက်တစ်ခါအတ္တဝါရုပါဒံအတ္တကောင်ဝိညာဉ်ကောင်လို့ဆွဲလန်းတာအတ္တဝါရုပါဒံခေါ်တယ်အတ္တဝါရုပါဒံဆိုအတ္တဒိဋ္ဌိအတ္တကောင်ဝိညာဉ်ကောင်လေးယူရှိတယ်လို့ယူဆတဲ့အတ္တဒိဋ္ဌိမျိုးတက္ကဒိဋ္ဌိမျိုးပြောတာဒီအတ္တဇွဲရလဲဘုန်းကြီးတို့ နှမျိုးပြောကြတယ်ပေါ့ဗျာဒီအတ္တဆိုတာတာမန်ဆွဲတာရှိတယ်ပြင်းပြင်းထန်ထန်ဆွဲတာလည်းရှိတယ်တာမန်ဆွဲရတော့ဗျာဘုန်းကြီးတို့မေတ္တာဖို့တာမဖြစ်နိုင်ပါဘူးတာမန်ပုဂ္ဂိုလ်တွေဟုတ်လားမြင်သိတိုင်းကြားသိတိုင်းအနံသိတိုင်းစားသိတိုင်းတွေးထိသိတိုင်းကြံတွေးတိုင်းအများစုကဘယ်လိုထင်လဲ။ဒါငါမြင်ရတာပဲ။ငါကြားရတာပဲ။ငါစားနေတာပဲ။အစာကြီးကိုဒီလိုထင်ကြ ဒီလိုအတ္တဇွဲရတော့လူတိုင်းလူတိုင်းတတော်နဲ့တတော်မှာရှိနေတာပါဒီအတ္တဇွဲရတော့ကင်းကဲပါအရိယာမဲ့မရသေးသေးရတော့ဒီအတ္တဇွဲရရှိနေမှာရှိနေပေမဲ့တိတ်မပြင်းထန်ရင်ဝိပဿနာရှုရင်ဝိပဿနာဉာဏ်ဖြက်လာတဲ့ခါမှာဒီအတ္တဇွဲရပြုတ်ကြပါပါနော်အကြောင်းကျိုးသဘာဝတွေမြင်သွားမယ်အတ္တကောင်ဝိညာဉ်ကောင်ဆိုပြုတ်ကြအတ္တကောင်ဝိညာဉ်ကောင် ကြောင်းပေါ့ဘူးကြောင်းကျိုးတွေကြောင်းဆက်ဆက်ဖြစ်နေတရားတွေပဲရောက်တရားထုတ်တဲ့ခါကျအတ္တဆွဲတွေပြုတ်ဖို့အတ္တဆွဲရတော့ဟိုနတမ္မာအတ္တဆွဲဆိုရင်တော့ပြုတ်အောင်ရှုလို့ရတော့ပြင်းထန်တဲ့အတ္တဆွဲတော့မဖြစ်ရှုလို့မရနိုင်ဘူးအတ္တဆွဲပြုတ်ဖို့တော့ဘုန်းကြီးတို့ဘာလို့လဲဝိပဿနာရှုရမယ်ဇံမဲရရဇံရနဲ့ဝိပဿနာရှုရမယ်ပထမဆုံးဝိပဿနာရှုရကခဏခဏပြောနေကြစကားတွေပါပဲ မမြအောင်ပြန်ပြောပါဝိပဿနာရှုတယ်ဆိုတာဘာရှုရမလဲတဘာဝလက္ခဏာမြင်အောင်ရှုရတယ်ရုပ်ဆိုရင်ရုပ်တဘာဝလက္ခဏာမြင်အောင်ရှုနာမ်ဆိုရင်နာမ်တဘာဝမြင်အောင်ရှုဇံရရင်တော့ရုပ်တွေအကုန်လုံးရှုလို့လွယ်တာပေါ့နော်ဇံမရတဲ့ပုဂ္ဂိုလ်များကြတော့ရုပ်ထဲမှာရုပ်တဘာဝရုပ်က28ပါးဓာတ်ကြီး4ပါးပြီးတော့ဥပါဒာယုံ24ပါးပေါ့ဓာတ်ကြီး4ပါးကိုရုပ်ချမ်းရုပ်တွေလို့ခေါ်တယ်ဥပါဒာယုံ24ပါးရုပ်နုပေါ့ အဲ့တော့ဝိပဿနာရှုကြပြီဆိုဒီရုပ်ကြမ်းတွေကတော့မြင်လွယ်တော့ရုပ်ကိုရှုရင်တရားကြီးလေးပါမြင်အောင်ရှုပေါ့ဓာတ်တဘာဝတွေမြင်အောင်ရှုရတယ်။နာဆိုရင်တော့စိတ်စိတ်တိတ်တွေပေါ့ဒီရဲ့တဘာဝတွေမြင်အောင်ရှုရတယ်။အဲ့တော့တဘာဝမြင်အောင်တဘာဝလက္ခဏာမြင်အောင်ရှုဒီလိုမှတ်တော့နောက်တဘာဝလက္ခဏာကကြောင်းကျိုးတဘာဝလည်းရှိသေးတယ်နော်။ဘယ်ရာမဆိုအကြောင်းကြောင့်အကျိုးဖြစ်တယ်ဒီပရိစ္ဆသမုပ္ပါဒ်တရားပဲကြည်ကြည် သစ္စာလေးပါးတရားပဲကြည်ကြည်ပဋ္ဌာမဲ့ကြည်ကြည်အကြောင်းကျိုးဆက်ဆက်ဖြစ်တဲ့တရားတွေပဲလို့မြင်အောင်ကြည့်ရမြင်အောင်ကြည့်လိုက်ရင်တော့တတ္တကောင်ဝိညာဉ်ကောင်ဖန်ဆင်းရှင်စွာလို့လို့ပြောက်သွားတော့ဗျအဲ့ဒါသဘောပေါက်နားလည်ပါနောက်ပထမကသဘာဝလက္ခဏာမြင်အောင်ရှုဒုတိယကတာမညာလက္ခဏာမြင်အောင်ရှုတာမညာဆိုတာတော့ဒီအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant သဘာဝတွေရဲ့အနေစာသဘော ဒုက္ခသဘောအနတ္တသဘောကိုမြင်အောင်ရှုရတယ်။များသောအားဖြင့်မှလည်းပြောစရာရှိတာကယောဂီတော်တော်များများကအနိစ္စတော့မြင်ကြတယ်ပေါ့ဗျာ။ကာလေဒုက္ခမြင်အောင်မရှုတတ်တာလို့အနတ္တမြင်အောင်မရှုတတ်တာ။ဒါတွေလည်းအများကြီးတွေ့ရတော့။များသောအားဖြင့်တော့ဟိုအနေစာသဘောပေါ်ပြီးပြောဖြစ်ဖြစ်ပြဒါတွေကရှုကြတာများတယ်မြင်ကြတာများတယ်ဒါပေမဲ့ဒါပေမဲ့ဒုက္ခသဘောမမြင်ဘူးအနတ္တသဘောမမြင်ဘူး မမြင်တော့မြင်အောင်ရှုဖို့လိုတယ်တခါတခါမှာဘယ်လိုဖြစ်တာလဲဆိုတော့ဒီအနေဆမြုံနဲ့လုံလောက်ပြီးလို့ထင်တတ်တာပေါ့လေတရားတွေကလည်းရှိတော့ဟောတာတော့ဘုရားရှင်ကဒါတော့ပုဂ္ဂလိဇာတရားနဲ့ဆိုင်တယ်တချို့ပုဂ္ဂိုလ်မျိုးကကြတော့အနေဆမြင်တာနဲ့ဒုက္ခသဘောအနတ္တသဘောတခါလည်းမြင်သွားတယ်ဉာဏ်ထက်တာတချို့ပုဂ္ဂိုလ်ကြအနေဆ မမြဲတဲ့သဘောလောက်ရှုပေမဲ့ဒီဟာကိုမမြဲတဲ့သဘောမမြင်အောင်ဝိပဿနာရှုနေတာအဲ့လိုမျိုးတွေလည်းအများကြီးပဲအဲ့တော့ကိုယ်ညာအသင်ကိုယ်ညာအဆင့်ကိုယ်တိုင်ချင်းအသင်ဆုံးဖြတ်ပါဆိုတဲ့အတိုင်းပေါ့ကိုယ်ညာကဘလောက်ထိမြင်လဲကိုယ့်ဟာကိုယ်ပဲဆုံးဖြတ်အောင်ရှိတာပဲအနေစာရှုတဲ့အခါမှာမမြဲတဲ့ဘောပြပြောဖြစ်ဖြစ်တဲ့သဘောအနေစာရှုရင်နေစာလောက်ပဲမြင်နေဆိုရင်တော့ ဒုက္ခသဘောအနတ္တသဘောဘုန်းကြီးတို့ရှုဖို့လိုတယ်ဒါလေးမှတ်ထားဖို့မြင်ရင်တော့ကောင်းတော့ဗျာနေစာမြင်တယ်ဒုက္ခလည်းမြင်သွားမယ်အနတ္တလည်းမြင်သွားတယ်ဆိုရင်တော့ကောင်းဆုံးပဲဒါပေမဲ့မြင်ခြင်းမှမြင်ထားတာလေးမှတ်ထားဖို့အနတ္တမြင်မှအတ္တဒိဋ္ဌိတို့အတ္တဆွဲတို့ပြုတ်တာဗျာအနတ္တမမြင်သေးအတ္တဒိဋ္ဌိအတ္တဆွဲရမပြုတ်နိုင်ဘူးအဲ့ဒီလိုလေးမှတ်ထားစေချင်တာပေါ့ဗျာအဲ့တော့ဝိပဿနာရှုတယ်ဆိုတော့နံပါတ်1ဘာရှုရမလဲဆိုတော့ ဘာဝလက္ခဏာမြင်အောင်ရှုနံပါတ်1ကတာမညာလက္ခဏာမြင်အောင်ရှုကြောင်းရုပ်ဆက်ဆက်ဖြစ်နေတဲ့ယုံ nant သဘောတရားတွေရဲ့အနေစာသဘောဒုက္ခသဘောနတ္တသဘောဒါမြင်အောင်ရှုရမယ်ဒါတာမညာလက္ခဏာပြောတယ်ဘယ်အရာမဆိုပေါ့ဗျာဒီနေစာဒုက္ခနတ္တရှိနေဒါကြောင့်တာမညာလက္ခဏာပြောတတ္တိယတော့သင်္ကတလက္ခဏာဒါကြတော့မြင့်လာပြီ တမာတရားကောင်းမှတွေ့တယ်ဒီယုံနံသဘောတရားတွေရဲ့ဥပတိပင်ဖြစ်တည်ပြက်၃မျိုးလုံးမြောင်ရှိပါဒါမြင်ဖို့နည်းနည်းလေးခက်တယ်စလည်းစုံကုန်မြောင်ဝိပဿနာဉာဏ်တွေဖြစ်လာမှနည်းနည်းလေးမြင့်လာမှာပေါ့ဗျာဒီကုလုံးကဆိုရင်ပြောရရင်တရှုတခြိုက်တဲ့မှတ်နေတရှုတဲ့တခြိုက်တဲ့တွေတော့မှတ်ပါများတယ်ဒီတရှုတခြိုက်တဲ့မှာယုံနာနေအများကြီးတွေ့လိမ့် အတန်နားတော်လဲတတန်နဲ့နားခါတဲ့တတန်ပဲဘုန်းကြီးပြောရင်တတန်တတန်တတန်လို့ပေါ့ဟုတ်ဒီတတန်တွေမှာအများကြီးရုပ်နဲ့နာမ်တွေဖြစ်ပြန်ကြအောင်တွေ့တယ်ဓမ္မရီအကောင်းပါခြေတလန်းတွေမှာအများကြီးတွေ့မယ်တပေါင်းတပုံတွေမှာတပေါင်းတပိန်တွေမှာအများကြီးတွေ့မယ်တကူကြီးတက်ဆန်တွေမှာရုံနာနေအများကြီးဖြစ်ပြတာတွေ့မယ်ခြေတလန်းတွေမှာရုံနာနေအများကြီးဖြစ်ပြတာတွေ့လာတယ်အဲ့ဒီလောက်ထိတွေ့လာရင်ဒါစလည်းဆုံးမြင်တော့ဗျာတင်္ကတလက္ခဏာပြဥပတိပင် ဖြစ်တည်ပြဆလဲဆိုမြင်တယ်အဲ့ဒါတော့ဝိပဿနာဉာဏ်ဆင်းဆင်းဖြစ်တဲ့အခါမှာမြင်တယ်အဲ့ဒီလိုရှုရတယ်ရှုရင်ရှုရင်တော့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားအဲ့ဒီလောက်ထိရှုရတယ်အဲ့လောက်မှမရှုနိုင်သေးဘူးဆိုရင်တော့ခုနကအတ္တဆွဲပျောက်ဖို့ကတော့ခက်တော့ဗျာဒါကတမ္မာအတ္တဆွဲကိုပြောတာနော်တကယ်ပြင်းထန်တဲ့အတ္တဆွဲရှိတဲ့ပုဂ္ဂိုလ်ကတော့ ဝိပဿနာရှုလို့လည်းမဖြစ်ပါဘူးရှုလည်းမရှုပါဘူးလေလည်းမလေ့လာပါဘူးမရှိတော့ပိုပြင်းထန်တော့ဗောဗျာပိုပြင်းထန်တော့ပိုဆွဲလန်းတာဗောဒီတော့ဒီယောခန္ဓာကိုတော့ဒါငါခန္ဓာကိုငါသားငါသမီးငါပြည့်စင်ငါဥစ္စာဒီလိုဆွဲလို့လားဒါလည်းရုပ်ကိုလည်းရုပ်မှလည်းဆွဲလာနိုင်တယ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဒါတွေလည်းဆွဲနိုင်တော့ဗောအဲ့ဒီအဆွဲတွေက၄မျိုးရှိတယ်အတ္တဆွဲ၄မျိုးလို့ခေါ်တယ်။တာမီအတ္တဆွဲ စာပေမှာလည်းအဲ့လိုသုံးတာတာမီအတ္တဆိုဆိုဘာပြောရလဲဆိုအတ္တအယူဆရှိတဲ့ပုံကိုယ်တွေကအတ္တဆိုတာတာမီဒီခန္ဓာကိုယ်ကြီးကိုအစိုးရနေတဲ့ပိုင်ရှင်ဖြစ်တယ်ဒီလိုသူတို့အဲ့လိုယူဆကိုစားကြရစကိုသွားကြရသွားကိုလှုပ်ချင်လို့ကိုတွေးချင်တွေးအဲ့ဒီလိုကိုအလိုတိုင်းအစိုးရပဲလို့ပြောလို့တာ ဒါဟုတ်တာမီအတ္တဆွဲပဲဒီအတ္တမီအတ္တဆွဲယူရည်ရွယ်ပြီးတော့ဘုရားကသစ္စကပြပိုက်ကြီးကိုဘာဟောခဲ့လဲသစ္စကတင်ဟာဒီယုတ်ကိုခန္ဓာကိုယ်ကြီးကိုသင်ရဲ့အတ္တကောင်လို့ပြောတယ်သင်ရဲ့အတ္တကောင်ပြဒီယုတ်ခန္ဓာကိုယ်ကြီးကိုအစိုးရမယ်သင်ရဲ့အတ္တဒီယုတ်ခန္ဓာကိုယ်ကြီးကိုကောင်းတာကြီးဖြစ်ပါစေမကောင်းတာမဖြစ်ပါစေနဲ့လို့အဲ့လိုပြုပြင်လို့စီမံလို့အစိုးရလို့ ရနိုင်ရလားတဲ့ this ka preview preview လို့မေးတယ်ပြောချင်တာတော့ဒီယုတ်ခန္ဓာကြီးကသင့်အလိုတိုင်းဖြစ်ရလားလို့ဒီလိုမေးတာပါအဲတော့တကယ်တကယ်ကြည့်ရင်ညာနဲ့မြင်သိရင်ဟုတ်လားမဖြစ်နိုင်အဆုံးမရကိုယ်လိုတိုင်းမဖြစ်ပါဘူးအဆုံးမရပါဘူးလို့နောက်တော့သစ္စကဝန်ခံဝန်နာတညာတခါတော့ဝိညာဉ်နဲ့ပတ်သက်အကုန်လုံးဒီလိုမေးပါ ။ဒါကြောင့်ရှိကြီးကပညာရှိသူတော်ကောင်းတွေကရူပံရုပ်ခန္ဓာကိုယ်ရှိသည်အနတ္တအစိုးမရရှိရှိကဆရာတော်ကြီးတွေကအဲ့လိုမြန်မာပြန်တယ်။အဲ့ဒါတော့ဒီသာမီအတ္တဆွဲကိုရည်ရွယ်ပြီးပြန်ကြတယ်ဒီလိုပြောကြတယ်ပေါ့ဗျာတတ္တာနဲ့အနေနဲ့ပြောရရင်တော့အနတ္တာအတ္တကောင်ကြီးကမဟုတ်ဘူးလို့ဒီလိုအဓိပ္ပာယ်ပြန်တော့ဗျာ ဒီတော့ဒီတာမီအတ္တဆိုရင်ဘုန်းကြီးတို့ပုထုဇဉ်တန်တာနိုင်မှာရှိနေတယ်ဝိပဿနာရှုလို့သူအကြောင်းအလျော်စွာဖြစ်ပြီးပြက်နေတဲ့သဘောပဲလို့ဉာဏ်နဲ့မြင်သွားရင်တော့ဒီတာမီအတ္တဆိုရင်တော့ပြုတ်ထားအောင်ဗျာဉာဏ်နဲ့မမြင်တော့ဒီပုံမှာအစိုးရရှိနေမှာဒါတော့တရားအထုတ်တဲ့အခါကျဝိပဿနာဉာဏ်ဖြစ်အောင်အထုတ်ဝိပဿနာဉာဏ်မြင်အောင်အထုတ်ဖြစ်အောင်ရှိအောင်အထုတ်အဲ့ဒါဆိုရင်တော့ဒီအတ္တဆိုရင်ပြုတ်ပါ ဝိပဿနာဉာဏ်ဝိပဿနာတော့ရှုတော့ရှုနေတယ်ဝိပဿနာဉာဏ်မဖြစ်ဘူးဆိုရင်လည်းအစိုးရမပြတ်ဘူးဗျာဒါလေးမှတ်ထားနောက်တစ်ခုကနိဝါတိအတ္တဆွဲနိဝါတိအတ္တဆွဲဆိုတာကခုနအတ္တအယူဆရှိတဲ့ပုံကောင်များကအတ္တဆိုတာနိဝါတိခန္ဓာကိုယ်ထဲမှာအမြဲတမ်းရှိနေတယ်အတ္တကောင်ဝိညာဉ်ကောင်လည်းဒီခန္ဓာကိုယ်ထဲမှာအမြဲတမ်းရှိနေတယ်သူကဘယ်တော့မှမသိဘူးဒါမျိုးယူဆတာပဲဒါလည်းဝိပဿနာရှုလို့ ရုပ်ပဲရှုနာမဲရှုဒီသဘောတရားတွေပေါ်ပြီးပြောဖြစ်ဖြစ်ဖြစ်ဒီလိုမြင်သွားရင်ဒီဒီအတ္တဆွေကလည်းပြောင်းနိုင်တာပဲဒါကြောင့်မို့ဝိပဿနာမြင်အောင်ရှုမမြင်ဘူးဆိုရင်လည်းရှုလို့ဘာမှမတုတ်တက်ဘူးဘာမှမမြင်ဘူးဆိုလည်းဆရာသမားတွေနဲ့ဆွေးနွေးပေါ့မေးပေါ့အဲ့ဒါဆိုရင်တော့ဒီနိဝတိအတ္တဆွေကိုလည်းပြုတ်အောင်စနစ်ကြရှုနိုင်ပါလိမ့်မယ်နောက်တစ်ခုကတော့ဗာလဲဆိုကာရကအတ္တဆွေလို့ခေါ်ပါ အတ္တယူဆရှိတဲ့ပုဂ္ဂိုလ်များကအတ္တဆိုတာကာရကကိုမူရာနဲ့ကိစ္စမျိုးပြုလုပ်တတ်တယ်ဒီလိုပြောကြတယ်ပေါ့ဗျာဒါကတော့ဘာလဲဆိုခန္ဓာ၅ပါးရှိတဲ့အထေကသင်္ခါရခန္ဓာကိုအတ္တကောင်လို့ဆွဲလန်းနေတာဖြစ်တော့ပြီးလို့ပြောဆိုတဲ့အမူအရာမှန်သမျှဒါစိတ်စေနာရှိလို့ပြောတာပါဒါသင်္ခါရခန္ဓာမှာပါတယ်ကိုယ်ရဲ့ဆန်တဲ့ကိစ္စတွေမှန်သမျှ သူကတော့စေတနာအကြောင်းကိုဖြစ်တာမဟုတ်ဘူးသူတို့ကတော့ဗာမြအတ္တကောင်ဝိညာဉ်ကောင်ပြုလုပ်တယ်ပြောဆိုတယ်တိမြင်ခြင်းကိစ္စကြားခြင်းကိစ္စဆိုင်တဲ့အတ္တကောင်ပြုလုပ်တယ်သူကအဲ့လိုထင်တာပေါ့ဗျဒါတွေကတော့ဘာလဲဆိုကာရကအတ္တဆိုရင်မှတ်ထားမှာပေါ့ဗျနောက်ဝေဒကအတ္တဆိုရင်ဒါတော့ဝေဒနာခန္ဓာပေါ်မှာဆွဲတဲ့အတ္တဆွဲပါပဲသူတို့ကအတ္တအယူဆရှိတဲ့ပုံကိုယ်တွေက အတ္တဆိုတာဝေဒကခံစားတတ်တဲ့အတ္တကောင်ဝိညာဉ်ကောင်ဖြစ်တယ်လို့ဒီလိုပြောတာပေါ့ဆိုလိုတာကတော့ဝေဒနာကိုအတ္တကောင်လို့ဆိုဝေဒနာခန္ဓာကိုအတ္တကောင်လို့ဆိုလိုတာပဲဒီတော့အတ္တယူဆရှိတဲ့ပုဂ္ဂိုလ်များကအတ္တဆိုတာတာမီအတ္တဆွဲနိဝါတိအတ္တဆွဲကာရကအတ္တဆွဲဝေဒကအတ္တဆွဲလို့ဆိုထားတယ်ပေါ့ဗျာ သူတို့ကတော့ဒီခန္ဓာအတ္တဆိုဒီခန္ဓာမှာ၅ပါးမဟုတ်ဘူးလို့ညင်းပေမဲ့လို့လည်းသူတို့ကဒီခန္ဓာ၅ပါးပဲပဲခန္ဓာ၅ပါးကိုပဲအတ္တခေါင်းဆိုတာရောက်နေပါတယ်။ဒါကြောင့်မို့ဝိပဿနာရှုတဲ့အခါကျရင်ခန္ဓာ၅ပါးရဲ့သဘောမှန်တွေကိုသိအောင်ဝိပဿနာရှုရတယ်။ခန္ဓာ၅ပါးရဲ့သဘောမှန်တွေသိသွားရင်ဒီပေါ်မှာအတ္တဆိုတာလို့လို့ကင်းလာပါတယ်ဗျာ။ဒါကြောင့် အတ္တဆွဲသုံးဖို့အတ္တဝါရူပါဒကင်းအောင်ဝိပဿနာရှုတာဖြစ်တယ်ဝိပဿနာရှုတော့ဝိပဿနာဉာဏ်ဖြစ်အောင်အထောက်ပါအဲ့ဒီလိုတော့မှတ်ထားပါဗျာနောက်ရှေ့ဆက်ပြီးသွားကြအောင်ဥပါရဏပစ္စယဘောဆွဲလမ်းမှုကြောင့်ဥပါရဏပစ္စယဆွဲလမ်းမှုကြောင့်မို့ဘဝဘဝဖြစ်တယ်ဘဝနှမျိုးရှိတာနော်နှမျိုးကနံပါတ်1တစ်မျိုးကကာမဘဝ နံပါတ်2ကဥပပတ္တိဘဝကမ္မဘဝဆိုဘဝတည်းဖြစ်ကြောင်းကံတွေကိုပြောတာပါဒီကံတွေကိုဘုရားဟောခဲ့ပါပြီဘုန်းကြီးတို့ဟိုဝိဇာပြန်သင်္ခါရဆိုတဲ့အဲ့ကံတွေနဲ့အတူတူပဲဒီမှာကမ္မဘဝဆိုဘာတွေပြောရလဲဆိုဘုံညာပြီးသင်္ခါရကံတို့အဘုံညာပြီးသင်္ခါရကံတို့အနိစ္စပြီးသင်္ခါရကံဒါတွေကိုပြောတာတဲ့အဲ့ဒီကံအလုံးကဘဝကိုဖြစ်စေတတ်လို့ ကာမဘဝလို့ပြောတာဒီတော့ခွဲရရင်တော့ဗျာအော်တုံးကပြောခဲ့တဲ့အတိုင်းပါပဲခွဲလိုက်ရင်တော့ဘဝသူကိုဖြစ်စေတဲ့အလုံးစုံကံကာမဘဝဆိုတော့ပထမဆုံးပုံညာပြီးသင်္ခါရဒါလည်းကံပဲဘာကံနေလဲဆိုကာမဝဇ္ဇကုသကံ10ပါးနဲ့ရူပကုသကံ5ပါးပေါ့အဲ့ဒီစေနာ73ပါးကံ73ပါးပေါ့ ဒါတွေကိုပုံညာပြီးသင်္ခါရလို့ခေါ်တယ်နောက်တစ်ခုကတော့အပုံညာပြီးသင်္ခါရအကုသိုလ်စေတနာ12ပါးပေါ့ဒီ12ပါးကိုတော့အပုံညာပြီးသင်္ခါရလို့ခေါ်တယ်နောက်အာနိဇာပြီးသင်္ခါရဒါကြတော့ခွန်ကြီးတို့အရူပကုသိုလ်ကံ၄ပါးကိုခေါ်တယ်အရူပကုသိုလ်စေတနာ၄ပါးကိုခေါ်တာ ဒီမှာပြောစရာရှိတာကဘုန်းကြီးတို့ဒုစရိုက်10ပါးရှိလို့သူစရိုက်10ပါးလည်းရှိတယ်သူစရိုက်10ပါးထဲမှာဒီမှာဒါနပြုကာမဝဒနာကုသိုလ်သီလဆောက်တည်နဲ့ကာမဝဒနာကုသိုလ်ဒီလိုပြောတယ်ဒါကတော့ကုသိုလ်စေတနာပေါ့ကာမဝဒနာကုသိုလ်စေတနာ7ပါးအဲ့ဒီကုသိုလ်စေတနာ7ပါးနဲ့အတူဖြစ်တဲ့မနောဒုစရိုက်3ပါးရှိတယ်ဘိဇာသူများပစ္စည်းကိုကိုယ်ပစ္စည်းဖြစ်အောင်မတရားမကြံစီဘူး ဒါကိုအနာဘိဆာခေါ်တယ်အဗျာပါဒသူများတွေကိုသိကြဖို့ပျက်စီးဖို့မကြံစီတာမေတ္တာထားတာပေါ့ဗျာအဗျာပါဒဆိုမေတ္တာပြောတော့တမ္မာဒိဋ္ဌိအမှန်တဲ့ဉာဏ်အမြင်ရှိတယ်အယူဉာဏ်မြင်မြင်ဒါကမ္မတက္ကရတမ္မာဒိဋ္ဌိခေါ်တယ်အဲ့ဒီဟာတွေကဘယ်မှာသွားပြီးပါဝင်နေလဲဆိုပုံညာပြီးသင်္ခါရကုသိုလ်တွေမှာပါတယ်လို့မှတ်တာ နော်အပုံညာပြီးသင်္ခါရအကုသိုလ်ကံ12ပါးပေါ့ဒါတွေအပုံညာပြီးသင်္ခါရအရူပကုသိုလ်ကံ၄ပါးဒါတွေကတော့အာနိစာပြီးသင်္ခါရလို့ဒီလိုမှတ်ထားမှာပေါ့ဗျာအဲတော့ဒီမှာဆိုလိုရင်းကကမ္မဘဝဆိုတာဘဝဘဝတက်ကို ဖြစ်စေတတ်တဲ့ကုသိုလ်စေတနာအကုသိုလ်စေတနာတွေကိုကမ္မဘဝလို့ဒီလိုမှတ်ထားမှာပေါ့နော်ဥပပတ္တိဘဝ ဒီကံကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးယုံနာတရားတွေဟာဥပပတိဘဝပါဒီဥပပတိဘဝက၉မျိုးစာပေမှာခွဲပြတာနံပါတ်1ကပါလဲဆိုကမ္မဘဝကာမဘဝကာမဆတ်ဘုံသားရဲ့တဏ္ဍမဖြစ်နေတဲ့ကံရဲ့အကျိုးတရားတွေတရားပြောင်းတော့ဝိညာဉ်နာယုတ်တာလိုင်းတော့ဖတ်တာဝေဒနာဆိုတဲ့ဒီယုံနာခန္ဓာတွေဖြစ်ပါတယ်ဒီတရားတွေကိုပဲဘုန်းကြီးတို့က လူဘရောက်လာရင်ဒီတရားတွေကလူဘလူရဲ့တဏ္ဍာဖြစ်လူဘဝနတ်ရဲ့တဏ္ဍာမှာဖြစ်နတ်ဘဝတိရိစ္ဆာန်ရဲ့တဏ္ဍာမှာဖြစ်တိရိစ္ဆာန်ဘဝပြိတ္တာရဲ့တဏ္ဍာမှာဒီတရားတွေဖြစ်နေပြိတ္တာဘဝငရဲငရဲသားရဲ့တဏ္ဍာမှာဖြစ်ငရဲဘဝဒီလိုသတ်မှတ်ခေါ်ကြတော့နောက်ရူပဘဝယုံနာရှိတဲ့ပြမာတွေရဲ့ခန္ဓာကိုဆိုလိုပါတယ် နောက်အရူပဘဝနန္တာရှိတဲ့ပြမာရီရဲ့ခန္ဓာကိုယ်ဆိုလိုပါတယ်အတင်ကြီးဘဝယုံရင်ကြံထန်တဲ့အမှတ်တညာရှိတဲ့တတ္တဝါတွေရဲ့ယုံနာခန္ဓာတွေဖြစ်ပါတယ်ဒါတွေကဘယ်ပုဂ္ဂိုလ်လဲဆိုအတင်ညတာနေဝတင်ညာတာတင်ညာရဏဘုံမှတပါကြံတဲ့29ဘုံကတတ္တဝါတွေရဲ့ခန္ဓာကိုယ်တွေကိုဆိုလိုပါတယ်အတင်ကြီးဘဝအတင်ညတပြမာတွေရဲ့ယုံနာခန္ဓာအစဉ်တွေကိုဆိုလိုပါတယ် နော်ဘောက၃မျိုးပြီးတော့ကြာကြပါလေနေဝပညာနာပညာဘောကဒါတော့ခုနအထက်ဘက်ခေါ်တဲ့နေဝပညာနာပညာနာပုံပေါ့ဗျာအဲ့ဒီမှာရှိတဲ့မြမာတွေရဲ့ယုံနံခန္ဓာတွေပေါ့အဲ့ဒီပုံကတော့ယုံမရှိဘူးစေတသိက်စိတ်ပဲရှိတော့နောက်ဧကောဂါရဘောကယုတ်ခန္ဓာတစ်ပါးသာရှိတဲ့ဘောကအတိညာတဘောကနဲ့အတူတူပဲ စတုဩကာရဘဝအရိဘ၄ဘုံဘဝနော်အရိဘဘဝနဲ့အတူတူပဲပင်စောကာရဘဝဆိုဒီဧကောကာရဘဝဆိုခံရုပ်ခန္ဓာတစ်ပါးပဲရှိတယ်စတုဩကာရဘဝဆိုတာနာခန္ဓာ၄ပါးရှိတဲ့ဘုံဘဝပြောတာပင်စောကာရဘဝဆိုတာကခန္ဓာ၅ပါးလို့ရှိတဲ့ဘဝမျိုးတွေပြောတာဘုန်းကြီးလူတွေပေါ့ဗျာနတ်တွေခုနကအတ္တညတတို့အရူပပြမာတွေကလွဲတဲ့ကြံတဲ့ပြမာတွေပေါ့ သူတို့ရဲ့တဏ္ဍာမှာယုံနံခန္ဓာတွေဖြစ်နေကြတယ်ပေါ့ဒါဥပပါတိဘဝပါဥပပါတိဘဝဆိုကံကြောင့်ဖြစ်လာတဲ့ဘဝအသေးယုံနံခန္ဓာတွေကိုပြောလိုတာပဲဒါတွေကိုပဲဘုန်းကြီးကလူဘဝနတ်ဘဝဗြဟ္မာဘဝဒီလိုခေါ်ရတာတေကိုအနေနဲ့ဒါတွေကိုရှာကြည့်တော့ဝိညာဉ်နံယုတ်တလာယရဏဖတ်တဝေဒနာဆိုတဲ့ပစ္စုပန်အကျုပ်တရားတွေဖြစ်လာတယ်ပေါ့ အဲ့တော့ဒီနေရာမှာဘုရားကဥပါဒနာပစ္စယဘဝလို့ဟောထားတယ်အဲ့ဒီထဲမှာအဓိကဒီနာမှာတော့ဘဝနှမျိုးရှိတာကာမဘဝဥပပါတိဘဝနှမျိုးရှိနေဆွဲလမ်းမှုဥပါဒံကြောင့်ဘဝဖြစ်တဲ့ဆိုတဲ့နေရာမှာကာမဘဝကလိုရင်းပဲဥပပါတိဘဝတော့ဒီကာမဘဝကြောင့်တစ်ဆင့်ဖြစ်ပေါ်လာတဲ့အကျိုးတရားဖြစ်ပါတယ် ဒါကြောင့်ဒီနေရာမှာဥပါဒံကြောင့်ကမ္မဘဝဖြစ်ပုံကဟောတယ်လို့ဒီလိုမှတ်ထားပါဗျာအဲ့ဖြစ်ပုံလေးအကြမ်းမြင်ပေါ့အာယုံ6မျိုးကိုအတ္တကတွေ့ထိပြလိုက်တဲ့အခါကျတော့ကောင်းတဲ့အောင်တွေ့ထိပြမယ်မကောင်းတဲ့အောင်တွေ့ထိပြမယ်တမာအောင်တွေ့ကောင်းတဲ့အောင်တွေ့ထိပြီးတော့ကောင်းတဲ့ခံစားမှုဖြစ်မယ်မကောင်းတဲ့အောင်တွေ့ထိပြီးတော့မကောင်းတဲ့ခံစားမှုဖြစ်မယ် တာမန်အာယုံတွေးကြည့်ပြီးတော့တာမန်ခံစားမှုဖြစ်တော့လေဒီခံစားမှုတွေကြောင့်မို့တဏှာ6မျိုးဖြစ်လာဒီတဏှာအကောင်းလာတဲ့ဆွဲလန်းမှုဥပါဒဖြစ်လာကာမဥပါဒဖြစ်လာရင်နှစ်သက်စရာမြန်နေဝရအာယုံမျိုးမရရင်မဖြစ်တော့ဘူးဒီအနေထားတွေဖြစ်လာရပြီးသားဝိတုအောင်နာငါပစ္စည်းငါဥစ္စာငါသားငါသမီးစရှိသည် မခွာရက်မခွာနိုင်အောင်အစွဲလန်းကြီးဆွဲလန်းလာတော့ဘယ်လောက်ဒီဆွဲလဲဆိုဒီကျိုးကတော့ဒီဘဝတွေမဟုတ်နောက်ဘဝဒီတိအောင်ဆွဲလန်းတဲ့ပုံကအများကြီးပဲဟောဘလို့ဆူတောင်းနေဟောဒီလင်ဒီမြာဒီသားဒီသမီးအတူတူဖြစ်ပါဖြစ်ပါရစေဟောဘဝဘဝတွေကအဲ့လိုဆူတောင်းကြသေးတယ်နော်ဆူတာထောင်းတဲ့ဒီဘဝကဏ္ဍနိုင်ချံပြည့်နေချာအဲ့လိုပြည့်တော့ ဒါပြဘဝတဏကြောက်စရာကောင်းတော့အဲ့လိုဆူတောင်းကြတယ်နော်နိဗ္ဗာန်ရောက်ရင်တော့မှအတူတူလက်တွဲပြီးဝင်ကြမယ်ဆိုတဲ့အနေနဲ့ဆွဲလန်းကြတယ်အဲ့တော့ဒီခေတ်မှာဟိုဘဝခေတ်ဆက်ဆက်မှာရှိတယ်ဒီထဲမှာတော့ဘုရားလက်ထက်ကမင်းကတထေးရဲ့အကြောင်းကိုပြောကြတယ်ပေါ့ဗျာအဲ့ဒီဇက်ကြောင်းလေးနည်းနည်းပြောပြအောင်ခုနကတရားသားတွေကြပြောနေတဲ့ကတခါလေးညင်းငွေတတ်တယ်မင်းကတထေးကြီးဆိုခွန်ကြီးတို့ဝိနည်းမဟာဝါပါပါတယ် စာမျက်နှာ339မှာမိနကတထေးကြီးဆိုဘဝတစ်ခုမှာသူကတထေးပဲဖြစ်ခဲ့သူ့ရဲ့ဘရောဟိတ်ပုဂ္ဂိုလ်ကနေပြီးတော့ဟုတ်လားကြည်ရတာတော့ခုခေတ်လိုပေါ့မိုးလေဝသပညာရှင်သဘောမျိုးလိုဒီအစာမိုးလေဟိုဟိုမိုးရာသီဥတုမမအစာရည်သားတွေမမနဲ့အတွက်ဒီနေ့မှဒီ စာရည်သားတွေရှားပါလိမ့်မယ်ရှားပါတဲ့ဖေးကြုံလိမ့်မယ်ဒီလိုပြောတာပြောတော့သူကဒီစာရည်သက်ရှားပါမှကြောက်တဲ့အတွက်စဘာတွေရသမျှဆုဆောင်းတာတကယ်ရှားပါလာတဲ့အခါကျတော့အလုံသမားတွေကအများကြီးမကျွေးနိုင်ဘူးအလုံသမားတွေဖြည်းဖြည်းနဲ့ဖြုတ်ဖြုတ်ဖြုတ်ဖြုတ်သင်းကိုနေရာကိုသွားကြဖို့လွတ်လျာတယ်နောက်ဆုံးတော့တထေးရိမ်မှာပြုချမ်းလို့လဲတထေးရဲ့တထေးကြော်ရဲ့သူသားရဲ့ချွေးမရဲ့အိမ်မှာ အလုသမားကိုဗျာအဲ့ဒီ9ယောက်ပဲကျန်တာအလုသမားနာမည်မောင်ပုံနာလို့ခေါ်တယ်ဒီ9ယောက်နေတိုင်းစားစရာတပြေးပြေးနဲ့ရှားပါလာနောက်ဆုံးကြတော့စားစရာလုံးဝမရှိတော့ဖြစ်လာဒါပြန်တတိကတော်ရဘာလို့တော့အရေးပေါ်စားဖို့ဆိုပြီးတော့တိမ့်ထားတဲ့ဆန်30လဲဆန်30လဲစားတော့ပဲရှိတော့တာပေါ့ဗျာအဲရှိတဲ့ဆန်လေးကိုချက် ချက်ပြီးတော့ကျန်တဲ့ဟင်းလေးပါလေးနဲ့၅ရောက်စာခွဲဝေစားမယ်လို့လောက်တုံးကန္နမနာတောင်မှာတရင်တုံးနေတဲ့ပိစိကဘုရားတပါးကြွာလိုက်ကန္နမနာတောင်မှာပိစိကဘုရားအပ900ရှိတယ်။ဘာဖြစ်လို့ကြွာလာလဲအကြောင်းလူကဒီတထေးနဲ့မိသားစု၅ဦးကသူတို့စားမဲ့စားစရာကိုလှူဒန်းလိုက်ချက်ချင်းအကျိုးပေးမယ်။ဆန်စပါးတွေသုံးမကုန်တော့ရမယ် ဒီမိသားစုအကြောင်းပြီးပြီးဂျန်တဲ့တတ္တဝါတွေဂျန်တဲ့လူတွေစာရည်စာပြည့်စုံသွားမယ်ဒီလိုသိမြင်တော်မူတာသိမြင်တော်မူတဲ့အတွက်ဘိစကဘုရားအရှင်မြာနိရောဓမပါဝင်စားတယ်နိရောဓမပါဝင်စားတယ်နိရောဓမပါဝင်စားဝင်စားပြန်ထနော်တကယ်အကျိုးပေးတယ်ဆိုတာကအဲ့လိုအနာဂံယဟနာမျိုးလည်းဖြစ်ရမယ်ဇံကလည်းရရမယ်အဲ့လိုပုံကုံမျိုးမှာသူကဇံရမှာနောက်တာ ဇန်သမပ၈ပါးလုံးရမှနိရောဓသမပဝင်စားလို့ရဇန်သမပတော့ရပါတယ်အနာဂံလည်းမဟုတ်ဘူးရဟန္တာလည်းမဟုတ်ဘူးဆိုရင်တော့ဝင်စားလို့မရပြန်ဒီမှာကျပစ္စေကဗုဒ္ဓသူဇန်သမပလည်းရထားတော့နိရောဓသမပဝင်စားတယ်နိရောဓသမပဝင်စားပြီးမှထလာတယ်ထလာတဲ့ကတတ္တဝါတွေဆင်းရဲဒုက္ခရောက်နေမြင်တော့ဒီတတိမိသားစုကြောင်းပြူဉာဏ်တဲ့ပုဂ္ဂိုလ်တွေချမ်းသာမှမြင်တော့မြင်တော့နိရောဓသမပထလာပြီသူတို့မှလည်းဒီ၅ရောက်စာလေး ကိုယ်အဆူလေးနဲ့ကိုယ်စားမလို့လှုပ်တုံးရှင်မြတ်ကြီးကြွားရောက်ပြီးလူခဏောဗျာလူခဏောတထေရရှင်မြတ်ကြီးဖူးမြန်တဲ့အခါမှာတရားတရားငကိုယ်လည်းတရားတရားဓာတ်ခံရှိလို့ဗျာတရားတရားငကိုယ်ဓာတ်ခံရှိမှတရားတရားဖြစ်ပေါ်ငကိုယ်ရဲ့တရားတရားခေါင်းပါနေတော့တရားတရားဖြစ်ပေါ်လို့ပေါ့အဲ့တော့သူကတော့တရားတရားဓာတ်ခံရှိတော့ပြစ္ဆေကဗုဒ္ဓရှင်မြတ်ကိုဖူးတွေးလိုက်ရပြီဆိုရင်ကဘာစဉ်းစားမိလဲဆို အာရှေးဘွားတွေကမလှခဲ့မိလို့ခုလိုအစာရည်စာခေါင်းပါတဲ့ဘေးတွေနဲ့ကြုံရတာပဲခုရထားတာလေဒီတဏ္ဍစာပဲရှိတော့လေတခါဒီတဏ္ဍစာတော့ဒီတဏ္ဍစာလေးစားလိုက်ရင်ငါဒီဒီတဏ္ဍစာပဲစားပြေးမှာပဲနောက်တစ်ချိန်နေနောက်ရက်တွေငါဘာမှစားရမှာမရှိဘူးအဲတော့စားပြီးတည်ဖို့ပဲရှိတယ်အဲတော့ဒီစာကိုငါမစားတော့ဘူးရှင်မြတ်ကိုလှူလိုက်ရင်တော့ဟောဘဝပေါင်းများစွာ ငါတို့ဒီလိုဆင်းရဲဒုက္ခတွေလွတ်လိမ့်မယ်ဒီလိုစိဝချမ်းသာတွေဖြစ်လိမ့်မယ်ဒီလိုဆင်ញင်ပြီးသူစားဖို့အတွက်ဝေပုံကြလေးရတာတဲ့အစားအစာကိုပြစ်စေကဘုရားလှူလိုက်တာလှူပြီးဆုတောင်းတယ်ဘာဆုတောင်းလဲရှင်မြတ်ဖျားဖြစ်လျာဘဝမှာအစာရည်စားရှားပါတဲ့ဘေးမကြုံမရစေနဲ့ဖျားခုချိန်ကစပြီးဒီသဘုရေကျွန်းသူကျွန်းသားအလုံး တို့ဟာမျိုးစပါးနဲ့ထမင်းကိုပေးလူနိုင်ရပါလို့မိမိလက်ပြအလုတ်လုတ်ပြအသက်မိုးဝမ်းကြောင်းကိုမပြုတ်ပြရစေနဲ့ခင်ဗျာသူ့မှာကိုတော်နေကိုတော်နေအများကြီးရှိတယ်ကိုတော်မဒီမှာသမမတန်းနေလာတယ်1500 1250ဒီကိုတော်နေရတဲ့ဒီလူသားနဲ့ကုသိုလ်ကောင်းမှုကြောင့်စပားတွေကအလိုလို ပြီးပါစေတတိလို့ပြောဒိဋ္ဌာအဲ့လောက်တည်းမကသေးဘူးဗျာသူကနောက်တာဘာပါသေးလဲဆိုတော့ဖြစ်လျာဘဝမှာတဲ့ဒီဇနီးမယားဒီသားဒီချွေးမဒီအလုံးသမားတို့အတူတူဖြစ်ပါရစေအဲ့ဒီဆိုတော့ညပါသေးတယ်နော်ဆွေးလုံးကိုပြောချင်တာအဲ့လိုဆုတောင်းပါတယ်တတိကတော်ရလည်းဒီတိုင်းမှာသူစားစားမစားဘဲနဲ့အရှင်မြတ်ပိစိကဗုဒ္ဓလူတန်းပါတယ်သူကလည်းဤလိုဆုတောင်းတယ် သူတို့ကွဲပြားတဲ့ဆူတောင်းလေးပဲဘုန်းကြီးပြောမယ်နော်ဖြစ်လျာဘွားတိုင်းဘွားတိုင်းမှာတဲ့စာရှိစာရှားပေါင်းမကြုံပါစေမကြုံပါရစေနဲ့ဒါတော့ခုနတတိဆူတောင်းနေတယ်သူကတော့အရှင်မဆိုပါတဲ့ထမင်းကိုရှေ့မှာခြားထားပြီးတော့တဲ့ဇပူတွေတစ်ကြုံလုံးမှာရှိတဲ့ပုံကိုယ်တွေကိုအစာရေစာပေးရလေလှူရလေနေရာမှာမထမချင်းဒီအစာရေစာတွေဟာဒီထမင်းဟိုးထဲမှာပြည့်မြပြည့်နေပါစေတဲ့ ပြီးတော့သူကလည်းခုနတထေးလိုပဲဘဝလည်းဘဝလည်းမဒီမိသားစုအလုံးအတူတူဖြစ်ပါရစေဆိုတော့ဒါလည်းဆုတောင်းမြန်တယ်သူကလည်းနောက်တစ်ခုသားဖြစ်စုကလည်းဒီလိုပဲသူ့ရတာလည်းဝေဘူးဝေပုံကြစားစရာလေးကိုဖြစ်စီကဗုဒ္ဓအရှင်မြတ်ကြီးကကုံလူတယ်လူပြီးတော့သူကလည်းဆူတောင်းပါတယ်ခုချိန်ကစပြီးတော့စာရေးစာရှားပါတဲ့ဖေးမှာတို့ပါရစေဖေရငွေတထောင်တော့ကိုကန်ပြီးတော့တခြင်းလုံးပေါ့လေ သူပေးနေပေမဲ့ပေးဝင်နေဒီငွေတော့ကပြည့်စုံမြဲပြည့်စုံပါစေဒီမိသားစုအလုံးအတူတူဖြစ်ပါစေလို့ဆုတောင်းတာပါချွေးမလည်းသူစားစားကိုပေးလူခုချိန်ကစားဒီလိုဘေးမျိုးတွေမကြုံပါရစေနဲ့စဘာတော်ကိုရှေ့မှာချထားတာနဲ့လူသားလိုမျိုးစဘာကိုပေးကမ်းနေရပြီမဲ့လို့မကုံပါစေနဲ့ဘွားတဲ့ဘွားတဲ့ဒီမိသားစုအတူဖြစ်ပါစေသူတို့ကတော့ တထေသားတထေသမီးတွေကိုဒီဆူတောင်းတာပြဿနာမရှိဘူးနော်တထေကြီးနဲ့တထေကတော့သူသားသူချွေးမလို့ဒါတော့သူတို့ဘဝသူတို့လက်ရှိဘဝမှာလည်းချမ်းသာနေနှစ်သက်ကြလို့နှစ်သက်တဲ့အတွက်ကာမှုပါဒဆွဲလန်းတာပဲဒါတော့ထင်ရှားတယ်နော်နောက်ဆုံးပြင်လူတွေတ attva တွေကကိုယ်မိသားစုပေါ်မှာတော့ဒီလိုမြန်နှုံးမှုတွေ့တာမှုအာကြည့်လို့ဆွဲလန်းနေကြတာဒါတော့လူတဘာဝပဲဒါအပြစ်ပြောလို့မရဘူး ဒါမျိုးပြဿနာဒီမှာဘာပြောစရာဖြစ်လာလဲမောင်ပုံနာသူများအိမ်မှာရှင်းကလုပ်နေတဲ့ပုဂ္ဂိုလ်သူဆွဲလုံးပုံကတော့သူဆွဲလန်းပုံဆူတောင်းပုံကကျတော့ဟမ်းမကြဘူးပေါ့ဗျာမောင်ပုံနာလည်းသူရထားတဲ့အစားအစာလေးကိုဘာလုပ်လဲခုနပစ္စေကဝိရရှင်မြတ်ကြီးကိုလှူလိုက်ပါတယ်လှူပြီးတော့သူကဘာဆူတောင်းလဲဆိုအခုချင်းကစပြီးတော့အစာရေစာရှားပါတဲ့ဘေးမှာလွတ်ပါရစေရှင်ဗျာခုလက်ရှိတထေးကြီး မိသားစုနဲ့တူတဲ့ဘွားဆိုင်တဲ့ဘွားဆိုင်တထေးကြီးရအလုံးသမားဖြစ်ပါရစေဆုတောင်းတာအဲ့ဒါသွားဆုတောင်းတာကဖြစ်ပေါ်အဲ့ဒါပြောချင်တော့နော်အကြောင်းတွေ့တာဆွဲလာတချို့ဟာတွေကတွေ့တာဆွဲလာမဲ့ရာမဟုတ်ဒါတတိထားတယ်သူ့အနေနဲ့ဒီမှာကုသိုလ်ကောင်းမှုလုပ်ပြီလေဒီတဲ့သားတွေကဆူတောင်းလို့ရတာပေါ့တထေးမျိုးဒီတဲ့ကောင်းတဲ့ဆူတောင်းရနိုင်တယ်ရနိုင်ပါရဲ့တန်းနဲ့ဒီတထေးမိသားစုကို ခင်မင်တွဲတာပြီးတော့ဒီတထေးအိမ်မှာပဲစင်ကအလုဒ္ဓမဖြစ်နေသွားဆူတောင်းတာအဲ့ဒါကိုပြောချင်တာနော်ကိုဘွားနေကြားလိုက်ဒါကြီးကိုအကောင်းထင်တတ်တယ်ဆွဲလန်းသွားတတ်တယ်ဒါကောင်းပါတာပဲနော်အသိဉာဏ်မရှိရင်တာမန်ချမ်းသာကိုဘုန်းကြီးတို့လူဝတ်တော့အကုန်လုံးပါဘုရားတကယ်ချမ်းသာကြီးလို့ထင်တတ်တယ်ဒါကြောင့်ကိုဘုန်းကြီးတို့အသိပညာရှိအောင် စာပေတွေလေ့လာမယ်သင်ယူရမယ်လေနော်ပြီးတော့ဘုန်းကြီးတို့ဟောတဲ့ပုံကိုယ်တွေကလည်းဒါတွေကိုသိဉာဏ်ရှိအောင်သင်ပေးရမယ်လုပ်ပေးရမယ်ဆူတောင်းတရမယ်ဒါကြောင့်ဗုဒ္ဓကဘုန်းကြီးတို့ဓမ္မစကဗုဒ္ဓနာတော့မှာတတ္တရတတ္တဗိနန္ဒီဒီတတ္တဝါတွေဖြစ်ရပဲဘဝမှာပျော်ကြတယ်ဗျာနှစ်သက်ကြတယ်ခိုးရလဲခိုးဘဝပျော်တာပဲနော်ကြောင်ကလည်းကြောင်ဘဝပျော်တာပဲနောက်ဆုံးချီးစားတဲ့လောက်ပေါ့ဗျာ ဒီလူရမစင်နေစားနေလောက်တွေတော့မှသူ့ဘဝနဲ့သူပြောနေတာပဲအဲ့ဒါကောင်းပါလားဆွဲလာမယ်အဲ့ဒါကြောက်စရာကောင်းတယ်နော်အဲ့တော့သူတို့ဆူတောင်းတဲ့အတိုင်းနောက်တော့ပြည့်စင်ကဘုရားရှင်မြတ်ကဗာမိတ်လဲဆူတောင်းတဲ့အတိုင်းပြပါစေဒီလိုဆူတေဆူပေးပြီးတော့ကန္နမနာတောင်ကိုကောင်းကင်ကနေကြွားပါတယ်ကောင်းကင်ကကြွားတယ်ဆိုတော့ဒိဋ္ဌံပြုတ်လိုက်တာဝဒီမိသားစုတွေကသူတို့လှူထားတဲ့လူ လူကံပုဂ္ဂိုလ်လည်းကြီးညိုသူတို့လူထားတာတွေလည်းမြင်အောင်ထိတ်ထန်လိုက်တယ်။အဲတော့ကန္ဓမာနတောင်ကောင်းရံတွေကြွသွားတယ်။ကြွသွားပြီးတော့ဟိုမှာပိစိကဗုဒ္ဓအရှင်မြတ်900ပါလာတဲ့ဒီသူသပိတ်တရားဆုံးတွေကိုကျန်တဲ့အရှင်မြတ်တွေကိုလိုက်ပြီးခွဲဝေပေးတယ်။ခွဲဝေပြီးမှဒီ900လုံးလုံလောက်နေတာသပိတ်တရားနဲ့ထုတ်လူလိုက်ထုတ်လူလိုက်ထုတ်လူလိုက်ခွဲလူလိုက်မကုန်တာ900လုံးကုန်လူလောက်တယ်။ဟောဒီမိသားစုကအကုန်လုံးမြင်နေရတယ်အဲ့အဲ့မှာ ဆုံးတွေခွဲဝေတာဆုံးတွေဖုံးပေးကြတာအဲ့တော့ဝမ်းသာမှုကအများကြီးဖြစ်တာပေါ့ဗျာဝမ်းသာအရာနော်ဆွမ်းတစလေချက်လောက်ကနေပြစ္ဆေကဗုဒ္ဓရှင်မြတ်ရဲ့ဘိညာဉ်တကူအကြောင်းကိုပြစ္ဆေကဗုဒ္ဓ900လို့ဖုံးပေးနိုင်ပါတယ်အဲအဲ့ဒါတွေမြင်တွေ့ပြန်တော့ပဲတတိကြီးလက်စာစာနဲ့အိပ်ပျော်သွားတယ်ဆိုပါလို့ဗျာအေးရနိုးလာတဲ့ကစားတာပေါ့မစားဘဲနဲ့ နေရာလိုလာတဲ့ကအစာရနဲ့တတိကတော်ယူထမင်းစားလိုက်တော့ကွာသွားပါထမင်းအိုးမှာတို့ပြစ်စကားဝလာလူပြီးဂျိုးလေးပါလေးမြတ်ကတ်နေမလားမသိပါဘူးသွားကြည့်စမ်းပါတတိကတော်ယူသူသိတယ်ဒီအိုးကိုခုနပြစ်စကားဝလာအကုန်လုံးလူလာပြီးဒီမိသားစုအကုန်လုံးခွဲခြားဝေဖန်ပြီးဘာမှမကြံတော့အိုးဆေးပြီးတော့ဖုံဖုံသိမ့်တာဒါပေမဲ့လို့တတိကပြောတော့လေအာနာတာနဲ့သွားကြည့်သွားကြည့်လိုက်တဲ့ခါကျတော့ဘာဖြစ်လာလဲဆို ထမင်းကပြည့်နေတာတတိကတော့ဆူတောင်းတဲ့အတိုင်းပဲဟိုမှာထမင်းကပြည့်နေဒါနဲ့တတိကိုအာတတိထထထတမင်းထမင်းကိုကျမကိုယ်တိုင်ဆေးပြီးတော့ဘုံနဲ့ပိတ်ထားတာအခုထမင်းတွေကအိုးထဲမှာပြည့်မြဲပြည့်နေတယ်ကုသိုလ်ကောင်းမှုဆိုတာအင်မတန်ပြုထိုက်ပါပြီလေအရာနေအကုန်လုံးစားသုံးနေမိသားစုကြွေးတယ်ပေါ့ဗျာရှင်ကားနဲ့တကွာအကုန်လုံးတူတူပြန်ပြီးတော့ အကုန်လုံးကကိုကြိုက်တော့ယူဆပြန်ထမင်းကပြည့်မြဲပြည့်နေတယ်ဒါတတိကြောရဲ့ဆူတောင်းမှုပေါ့နောက်တတိရဲ့ဆူတောင်းကလည်းဂိုးတော်တွေထဲမှာခုနသူတို့ကတော့တလေးတစ်ပါးလို့ခေါ်ပါတယ်အဲ့ဒီဂိုးတော်1250မှာလည်းဒီတလေးတစ်ပါးကပြည့်နေတယ်ပေါ့ဗျာဘာဖြစ်လို့ပြောဖိစိကဘုရားလှူခဲ့လှူခဲ့တာပေါ့နော်အဲ့ဒါပြောချင်တော့ အဲ့ဒီမှာသူတို့တွေကဘုန်းကြီးတို့ဘုရားလက်ထက်မှာမာဂရတိုင်ပါတိယမြို့သူတို့ရဲ့ဆူတောင်းတိုင်မင်းကတထေကြီးတထေကြော်ကြီးပြီးတော့လူသားကတတင်ဆရာတထေတာပေါ့ဇနီးပေါ့မောင်ပုံနာစင်ငါအတူတူပြန်ဖြစ်ကြပြောချင်တာတော့ခုနလိုအစွဲလန်းကြောင့်မို့တထေတွေတထေကြော်တထေသားတွေကပြဿနာပြေခုနအလောက်သမားကစွဲလန်းပြီးဒီမိသားစုမှာသွားဖြစ်ရတာတွေကိုပြောချင်လို့ နော်အဲသူတို့ရဲ့ကုသကထူဆန်းလုံးလို့အဲ့ဒီကိကပိမိသားမင်းကြီးတို့အမတ်တွေစေလွတ်ပြီးစုံစမ်းခိုင်းပြီးကြည်ရတာမှန်းနေရတွေ့ရတာပေါ့အခုပြောချင်တာတော့ဗာလဲဆို နေကြလိုက်ဆွဲလန်းတတ်တယ်ဒီဆွဲလန်းနှစ်သက်မှုကြောင့်မို့ဒါကဥပါဒနာပစ္စယပေါ်ဒီကံတွေကိုထူထောင်ကြတယ်ပေါ့ဗျာခုနပစ္စကဘုရားလူတယ်လူတဲ့ဒီဆွဲလန်းမှုကြောင့်မို့ဒီဆွဲလန်းတဲ့အတိုင်းဆုတောင်း ဆုတောင်းတော့ဒီဘက်ဘဝမှာအတူတူလာဖြစ်ကြတယ်နော်အဲ့တော့မှတ်ထားဖို့ရကဘာလဲဆိုလူချင်းတဲ့နှစ်သက်ဆရာဆိုတာကသက်ရှိပုဂ္ဂိုလ်ပါမလဲလူချင်းနှစ်သက်တာတယ်သက်မဲ့အာယုံပေါ်မှာလဲလူချင်းဆွဲမဆွဲလမ်းမိတတ်တယ်အဲ့လိုသက်ရှိပဲဖြစ်သက်မဲ့ပဲဖြစ်ဖြစ်ဆွဲလမ်းမိဒါကာမှုပါဒံဖြစ်တာပါအဲ့ဒီလိုကာမှုပါဒံ ဖြစ်လာရင်လူတွေတ attva တွေအဲ့ဒီအရာဝတ္ထုအဲ့ဒီအာယုံမရရအောင်ရှာတာပဲလောက်တာပဲနော်တတ်ရမှရမယ်ဆိုတတ်မယ်တတ်မယ်ထင်မှရမယ်လူတတ်မှရမယ်ထင်တတ်တာခိုးမှမတပစ္စည်းမတရားသိမ်းမှရမယ်ထင်ထင်လည်းခိုးတာမတရားသိမ်းတာလိမ့်လေလေပြားမှဒီပစ္စည်းပစ္စည်းဒီရာလွတ်လာရလိမ့်လေလေစားတာပဲနော်အဲဒါကြောင့်မို့လောကမှာဖြစ်နေတဲ့လူတတ်မှုတို့ခိုးမှုတို့မတရားသုံးမှုတို့ လင်လင်မှုတွေဟာဒီအစွဲလမ်းတွေကြောင့်ဖြစ်ပေါ်လာတယ်ဒါလေးနားလည်ထားဖို့ပါပဲတချို့ကဒီကာမှုပါဒံကြောင့်ဖြစ်တာတချို့ကတော့ဒိဋ္ဌုပါဒံကြောင့်ဖြစ်တာသီလပဒုအတ္တဝါရုဒိဋ္ဌုပါဒံဒီတစ်မျိုးကြောင့်ဖြစ်တာပေါ့ဗျာအဖြစ်များတာတော့ဘုန်းကြီးတို့တတ္တဝါတိုင်းမှာလိုချင်မှုအာကြည်တဲ့ကာမှုပါဒံကြောင့်မို့တတ္တခိုလာလိမ့်တာဒါတွေအဖြစ်များတယ်ပေါ့ ဒီတပ်ပြခိုးတဲ့ကိစ္စမှာလည်းကို့အတွက်တင်မဟုတ်ဘူးနော်ကိုယ်နဲ့ပတ်သက်တဲ့လူကိုမျိုးသားအတွက်ကိုသနီးမယားအတွက်ကိုသားသမီးအတွက်ဒီလိုဆွမ်းလန်းမှုတွေများတဲ့ပုံကိုယ်တွေအတွက်ပါသူကလောက်ဖြစ်တယ်အကုန်လုံးကဒါတွေကကောင်းပါဒံကြောင့်ဖြစ်တယ်လို့မှတ်ထားပါဗျာသူတို့ဘာအတွက်ကောင်းမှုပါဒံကြောင့်ကာမဘဝဖြစ်ပုံခုနတော့ကိုယ်အတွက် နဲ့ကာမုပါဒဖြစ်ပုံသူများအတွက်နဲ့ကာမုပါဒဖြစ်ပုံလေးတွေဒီဇတ်တော်တွေမှာတော်တော်များပါတယ်เนาะဒီတစ်ခုလည်းပြောပါအောင်ပုဗ္ဗဒတဇတ်လို့ခေါ်တယ်ဇတ်တော်ကတော့ဇတ်နံပါတ်ကတော့140ခုဘုရားရှင်တောက်ထီမြို့စေတုံကျောင်းမှာတရင်သုံးနေတဲ့အချိန်ကပါပဲယဟန်တပါကသူကအိမ်တော်တယ်ဗျနောက်ပိုင်းမှာသင်္ကန်းဝဲလာသင်္ကန်းဝဲလာသူ့ရဲ့ဇနီးမယားရှိတော့ သမီးမယားထွက်စေခြင်းတဲ့အခါကျမျိုးစုံဖျားရောက်တော့လေထွက်ခြင်းတဲ့စိတ်ပေါက်တော့လူထွက်ခြင်းတဲ့စိတ်ပေါက်တော့ရဟန်းတော်များတရှင်ဗုဒ္ဓတည်တယ်ဗုဒ္ဓကခေါ်မေးတယ်ဘာကြောင့်လူထွက်ခြင်းရတယ်လဲအာသူဇနီးများဟင်းချက်အလွန်ကောင်းတယ်ဗျာဒီအမျိုးသမီးနဲ့ကင်းပြီးမနေနိုင်ပါဘူးခင်ဗျာအဲ့လိုရှောင်းတယ်အဲ့တော့မြတ်စွာဘုရားချစ်သားတဲ့ဒီအမျိုးသမီးဟာအခုဘဝမှာတင့်ရဲ့ပျက်စီးရပျက်စီးကြောင်းပြုတော်မဟုတ်ဘူးရင်ဘဝလည်းဒီလိုမျိုးသမီးကြောင့်တင်ဟာ တစိုးထိုးအသက်ခံရတယ်အဲ့လိုအသက်ခံလို့သူ့ကိုဆွဲလန်းပြီးတည်တဲ့အတွက်ငရဲကြဘူးတယ်ဘာကြောင့်မို့ဒီလိုဒုက္ခရောက်ခါတော့မေ့ပြီးတော့ဒီမျိုးသမီးကိုဆွဲလန်းတောင့်တနေရတာလေဆိုပြီးတော့အတိတ်အကြောင်းအရာလေးဟောပါအချိန်မှာဘုန်းကြီးတို့ဗာရမီတိုင်းပြည်ဗာလီမြို့တော်မှာဗာရဗြဟ္မတမင်းအုပ်ချုပ်တယ်ဘုရားအဲ့ဒီအချိန်မှာဘုန်းကြီးတို့ဘုရားလုံးက ကောင်းကင်ဆောင်တာကောင်းကင်မှာနေတဲ့နတ်ဖြစ်ပါအဲ့ဒီချိန်မှာဗာရစီမြို့တော်မှာတစောင်းတိုင်းပွဲတော်ပေါ့ဗျာစောင်းတိုင်းပွဲတော်ရရက်ရှိကျင်းပတဲ့ပွဲတော်မှာအဲ့မှာမြို့တော်လှည့်လည်ပြီးပျော်ဝဲကြီးကြည်ကြသွားကြလာကြပေါ့စားကြတောက်ကြအလိုနေစေသာဇနီးမောင်တာခုနကယဟန်နဲ့သူ့ရဲ့မျိုးသမီးသူတို့ဇနီးမောင်တာအဲ့ဒီပေါ်မှာစေသာဇနီးမောင်တာဖြစ်တယ်သူတို့မှာက ချုပ်ထဲတဲ့ဝတ်စုံတစ်စုံသာရှိတယ်။ဒီဝတ်စုံကိုတေချာဖို့လျှောပြီးတေချာသိမ့်တာအကြောင်းရှိမှဒီဝတ်စုံကိုထုတ်ဝတ်။မြို့သမီးကဒီဝတ်စုံကလည်းကြာတော့ရိုးလာတော့မွေးချင်းဒါလေးကိုဒီအဖြူရောင်တက်တက်ဖြစ်နေတာဒါလေးကိုသူကရောင်ဆိုးချင်။ရောင်ဆိုးရင်တော့ရှေးတုန်းကကြာဒီခေတ်လိုလေဆေးဆိုးစရာတော့ဝယ်လို့မလွယ်သလိုအဝတ်စားလည်းလွယ်ဝယ်ဝယ်ဖို့ခက်တော့။ဘရင်ဥယျာဉ်တော်ထဲမှာဒီ ပန်းရောင်အဝတ်ကိုဆိုးလို့ရတဲ့အပွင့်ပေါ့ဒါကိုရှာပေးဖို့ပြောတယ်ဒီဟိုစာကိုပန်းရောင်လေးဆိုးပြီးသွားခြင်းတော့မြို့သားပြောတယ်မရနိုင်ဘူးဒီလိုပန်းဝရောင်ပန်းရောင်ဝုံမဝပန်းဆိုတာကဘင်းဥယျာဉ်တော်ထဲမှာရှိတယ်ဒီဥယျာဉ်တော်ထဲမှာသွားခိုးဖို့ဆိုမဖြစ်နိုင်ဘူးပေါ့ဟာမြို့သမီးကလည်းပူဇာလုံးလို့နောက်ဆုံးတော့သွားခိုးတယ်ပေါ့ဗျခိုးတော့လည်းမိတော့ပေါ့ မိရနေမြိုင်တဲ့ဘုရင်ကဗာမိတ်ချမှာလေဒီဟိုပန်းတခိုးကိုမြို့ပြမှာထုတ်တစိုးတွေထိုးနဲ့မလုံနိုင်အောင်တစိုးထိုးထားလိုက်တစိုးတွေကအဓိကတော့စူးတွေခြုံနေတဲ့တကုံလုံးရိုက်နှက်ထားတာပဲအဲ့မှာမသိမချင်းနာကျင်တဲ့ဒုက္ခဝိနာတွေကြီးကျယ်ခံစားရင်းနဲ့တစိုးတွေကထိုးပေါက်ထားတော့တွေးတွေလည်းယိုစီကြကြီးကြလာစိတ်ကြထိုးကြဒါပေမဲ့လို့ तू က ဒီဒုက္ခကိုမမြင်ဘူးဗျမမြင်မဲ့နဲ့ဘာသွားတောင်းတကြီးတွေကငါ့ကိုထိုးစိတ်နေတယ်ဒီထိုးထိုးစိတ်မှငါ့အတွက်မစင်းလာဘူးသူဇနီးကနေဒီပန်းရောင်ဝတ်စားလေးနဲ့တစောင်းနိုင်ပွဲတို့ငါနဲ့အတူမသွားအတူမပြောရခြင်းတော့ငါ့အတွက်စိတ်ဆင်းရတယ်ညီးတွားပြီးပေသွားလို့ငရဲရောက်သွားတယ်ဒါကိုပြောတာပေါ့ဘာဒါဇနီးကိုဆွဲလန်းမှုဥပါဒံကြောင့်မို့ အကုသိုလ်ကံတွေပြုမိတယ်အကုအဲ့ဒီအကုသိုလ်ကံကြောင့်မနောက်ဆုံးတော့ငရဲဘဝရောက်တဲ့ဘဝပြည့်စစာတိအကုသိုလ်ကံမဘဝကြောင့်ငရဲဖြစ်တာမျိုးကိုဘဝပြည့်စစာတိပေါ့နော်အခုခေတ်မှာလည်းပြည်စုထုဆန်နေတိတ်ပေါ်တယ်ပေါ့နော်တုံညင်ကြတယ်တုံညင်တယ်လည်းဒေါမတန်တိုင်းလူရရလေလိုချင်လေးနော်ခလေးလေးတွေတိတ်တိတာအသက်ဆန်းတဲ့တိတ်လိုချင်တယ်မိဘတွေကလည်းမရမကရှာပေးရှာတော့လည်းဘာဖြစ်လဲနော်ဒုက္ခဖြစ်တော့ နော်သာသမီလေးတွေကငိုးရုပ်တောင်းတပြီးတော့လည်းမရမနေရှာတယ်အဲတော့ကိုယ့်အတွက်တည်းမကောင်းကိုယ့်မိသားစုတွေရှာရင်ရှာရင်နဲ့ဘာဖြစ်လာလဲမရရအောင်လုပ်ကြနော်တတာတို့ခိုးတာတို့ဒိန်တာတို့ဒါတွေဖြစ်လာဒါဆွဲလမ်းမှုဥပါဒဏ်ကြောင့်ဖြစ်ပေါ်လာတဲ့ကမ္မဘဝကြီးပဲလက်ရှိဖြစ်နေရတဲ့ဘာမှဖြစ်တာပဲဖြစ်ဖြစ်ဘယ်မှာဖြစ်တာပဲကြီးကြီးဆွဲလမ်းမှုဥပါဒဏ်ကြောင့်မို့နော်ဒါကိုဆွဲလမ်းတော့ကိုမိသားစုတဲ့ကိုအတွက် ကိုမိသားစုဒီဆွဲလောင်းဥပါဒံကြောင့်ဒီကံတွေပြုလို့ရတာမကောင်းတာမကောင်းတဲ့ကံတော့လာပါပဲဒီမကောင်းတဲ့ကံတွေပြုတာမကောင်းတဲ့ကံပြုရင်တော့ဇာတိကြပါလေအပေလေးပုံဇာတိဖြစ်မှာဘုန်းကြီးခါလည်းပြောနေကြဇတ်တခုရှင်ဒါကတော့တရားဇတ်တခုမစ္ဆဆအဲ့ဒီပြန်ပါလေအဲ့ဒါတော့ဟိုညာတော်ပြင်တော့ဆောင်းရာဒီပါဘုန်းကြီးတက္ကသိုလ်တရားစခန်းနေပြောတဲ့အကြောင်းအရာလေး ဒီလိုပါပဲအဒီမှာလည်းဇန်တပါသာနာမပြောပိုက်တော့လူထက်မဲ့အချိန်ထွက်တော့မလို့လုံနေခြင်းဘုရားအတွေ့အဲဒီကြောင့်အကျိုးကြောင့်ပြောတော့ခုနမျိုးသမီးကြောင့်ကိုသိတဲ့အခါကျသူကအဲဒီသင်ဟာလည်းရင်ပေါ်ကဒီလိုမျိုးသမီးကြောင့်ဒေလူဆက်ဆက်ဖြစ်တဲ့ချိန်ငါသင်ကိုကယ်ဘူးတယ်ဆိုဘုရားလောကနေအတိတ်ဆာကြောင့်ဘုရားအတိတ်ဆာကြောင့်ဟောတာဘယ်လိုလဲဆိုတစ်ချိန်မှာခုနလိုဗာဏီတိုင်းပြည်ဗာဏီမြို့တော့ ဗျမဒမင်းအုပ်ချုပ်တဲ့ကဘုရားလောကအိမ်မှာပညာရှိပရောဟိတ်ပညာရှိအမတ်ဖြစ်တယ်အဲ့ဒီချိန်မှာပညာရှိအမတ်ဖြစ်တဲ့ချင်းဘုရားလောကဒီတိရိစ္ဆာန်စကားတွေကဘာသာစတိရိစ္ဆာန်တွေကဘာသာစကားတွေကိုနားလည်ဒီနေ့ဘုရားလောင်းဟာမလုပ်လဲဆိုတော့သူ့ရဲ့တပည့်တွေနဲ့သူမျက်စိသွားရေချိုးတယ်ရေချိုးမလို့ဆင်းလာတော့မျက်စိဆင်းလာ တင်္ဃာတွေကလည်းဒီမြစ်ထဲမှာလှဲ့လေပိုက်ကုန်ဖြစ်တော့ငါးရီးတကောင်ရတော့တကယ်တမ်းကျငါးရီးနဲ့ငါးပါပြောပျော်ပါနေတဲ့ချိန်ငါးပါတော့ပိုက်ကုန်နှမ်းရတဲ့ကရှောင်းတိန်သွားငါးရီးကတော့တတိလက်လုံးနဲ့ပျော်မြူးနေတဲ့အတွက်ပိုက်ကုန်ထဲမှာဖမ်းပြီးသွားတင်္ဃာတွေကငါးရီးမိတာဒီတော့ပိုက်ကူကိုမမပြီးတော့ကားတယ်ငါးရီးဖမ်းဖမ်းပြီးတော့မတတ်ဘူးပြမတတ်သေးပဲနဲ့သူကပါပဲတဲတောင်မြေမှာပြက်တင်ထားတယ်ငါးရီးကလည်းကြည့်ကြည့် ပြည့်ပြဒီငါးရုပ်တို့မောပြေစားပြီးမိခင်စားမယ်ဆိုမိဖို့တဲ့လူကဖို့ပေါ့ဗျာတစိုးတတ်တွေတစိုးတွေဝါတွေခြုံတဲ့လူကခြုံအဲ့လိုလုံးအဲ့ဒီမှာငါးကြီးကကိုတီရမဲ့ဘေးကိုမကြောက်ဘူးမကြောက်ဖဲနဲ့သူကသူ့ရဲ့ငါးမကိုတန်းတပြီးငိုးနေတာမပြောလဲဆို နမန်တိတာနမန်အုံနံတဲ့တန်ငါးစီတက်ဒီရေတွေကနေထုတ်ပြီးတော့ဒီ တက်တောင်မြင်မှာပြစ်ချလိုက်တော့လေတွေတိုက်လို့အေးတာလေအေးတဲ့အတွက်လည်းဒီအေးတွေကလည်းငါမနှိပ်စက်ပါဘူးနောက်ဒီတန်ခါသေးတွေကငါ့ကိုတဲ့ဒဇိုးနဲ့ထိုးမိကင်တတ်မှာဘူးလေဒီအပူတွေကလည်းငါ့ကိုမနှိပ်စက်ပါဘူးတကယ်လို့ခုနကမိခင်မတတ်ခင်မိမိမခင်မှာသူတို့ကသေသွားအောင်ပေါ့ဗျာပိုက်ကုန်ကြီးနဲ့လုံးထွေးပြီးရိုက်တတ်တာတွေလည်း ဒါတွေကလည်းငါမနှိမ့်ဆက်ဘူးပဲသူ့နှိမ့်ဆက်တာတော့သူ့ရဲ့ငါးမာကနေဟောငါရီတော့တခြားငါးမာတော့လိုက်သွားပြီလို့ဒီလိုအထင်လွဲမှုကတော့ငါ့ကိုနှိမ့်ဆက်နေတယ်ပြောပြီးငိုးနေတယ်ဖြစ်ပုံများနော်အဲကြောင့်ဟုတ်လားတရားဒီတရားသင်္นานတို့တရားစကားတော့အပူတာလည်းမကြောက်ပါဘူးအေးတာလည်းမကြောက်ပါဘူးဒီချိန်မှာငါမျိုးသားတခြားသွားနေသလားထင်မှဆိုပြီးတော့ဒါမျိုးဘုန်းကြီးဟိုစတော့လူငယ်တွေငယ်တဲ့လူတွေ အဲ့လိုထင်ပြီးတရားစကားကနေထွက်ပြေးမနေတော့ဆိုအဲ့ဒီအချိန်မှာဘုရားလောင်းပညာရှိမကဒီငါးကြီးငိုနာကိုကြားတာကြားတဲ့အခါကျတော့အော်ဒီငါးကြီးတော့ဒုက္ခပြက်ပြီငါကမကယ်ရင်တော့ဒီငါးကြီးတော့ဒီငါးမကိုနှစ်သက်ဆွမ်းလန်းမှုနဲ့သိသွားရင်တော့သိကြပေါ့ငရဲရောက်မယ်ဆိုသိတဲ့ကဘာလုပ်လိုက်လဲဆိုတော့တငါဒေနာသွားတယ်သွားပြီးတော့အမောင်တို့ကငါ့ကိုငါးရတနဆာလောက် မပေးနိုင်ဘူးလားပြောတော့ပညာရှိမှကြည့်တော့အလုံးပေးခြင်းနေတာပေါ့ဗျာပေးခြင်းနေတဲ့ခါကျအာမကြီးဘယ်ဟာရဘယ်ဟာရရင်လဲယူပါဆိုအဲ့မှာအကြီးဆုံးငါးကြီးပေါ့ခုနကတက်တော်မြေမှာအော်ရင်ငိုကြွေးနဲ့ငါးကြီးတောင်းတာတောင်းတာအဲ့ငါးကြီးရခြင်းနေဆိုအဲ့ငါးကြီးယူသွားတာယူသွားပြီးတော့မစားပါဘူးငါးကြီးမမပြီးရေစက်ခေါ်သွားပြီးတော့ငါးကြီးတဲ့သင်ဟာငါးကြီးချိုးမလိုက်နဲ့အသေးတော့မှတဲ့အသက်ခံတော့မှ ဒီလိုသက်ခံမဲ့ချိန်မှာဒီခုအမျိုးသမီးတွေ့တာတဲ့စိတ်ကိုကိလေသာစိတ်နောက်အလိုလိုက်ပြီးလေသွားမကောင်းတဲ့ဘဝရောက်သွားမှာအဲ့ဒီစိတ်တွေကိုဒီလိုဒုက္ခရောက်တဲ့ချိန်မှာမလိုက်ရဘူးတဲ့အဲ့ဒီစိတ်တွေကိုထိန်းနိုင်ရတယ်ဆုံးမပြီးရေထဲလွတ်လိုက်တော့အဲ့ဒါကိုပြောတော့ဒါတော့ဒေသနာဆုံးမှာခုနလူထွက်မဲ့ရဟန်းကတောတာပန်ဖြစ်သွား ဒါကြောင့်ဘုန်းကြီးတို့လူလောကပဲဖြစ်ဖြစ်ဘုန်းကြီးကဒီတိုင်းမှာပဲကိုယ်အတွက်ဖြစ်ဖြစ်ကိုယ်မိသားစုဖြစ်ဖြစ်ဟိုဘုန်းကြီးတို့လူမျိုးတွေကိုယ်နိုင်ငံကိုယ်လူမျိုးအတွက်ဆိုတဲ့ဆွဲလန်းမှုနဲ့ဒါကံဥပါဒဏ်တွေပဲနော်အဲ့ဒီအရာတွေဆွဲလန်းမှုတွေကိုယ်နှိမ့်ဆက်ဆွဲလန်းတွေကဘာပြအဲ့ဒီအဆွဲလန်းတွေကြောင့်မို့ဒီကလေးလေးအကုသကံတွေလောက်တတ်တယ်နော်ပြောတတ်တယ်နော်ချိန်ဆဲတာတို့ဆဲတာတို့ဆိုးတာတို့မကောင်းတာတွေလောက်တာ မကောင်းဘူး အဲ့ဒီအကုသိုလ်ကံတွေဖြစ်တတ်တယ်ဒါဥပါဒနာပြီနော်ရစရာဘောအကုသိုလ်ကံတွေလောက်တတ်တယ်အကုသိုလ်ကံတွေထူတော်ငင် ကမ္မပစ္စယဇာတိဘဝပစ္စယဇာတိအကုသိုလ်ကမ္မဘဝတွေထောင်နေရင်နော်နောက်ကဘဝပစ္စယဇာတိရမကောင်းတဲ့ဘဝတွေရောက်သွားနိုင်တယ်အဲ့ဒါတွေသတိပေးခြင်းလို့နော်အဲ့ဒီနေ့ဒီလောက်နဲ့ဆုံးသတ်မယ်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကို ရလွယ်ရောက်လာနိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။